ဆက်ဆံဟုတ်ကဲ့ဗျာပါမျိုးလို့ကျွန်တော်နှလုံးလူမျိုးလေနှလုံးလူမျိုးကကြားဥပါတယ်။အော်နှလုံးလူမျိုးဗျာဒီလိုကိုရရှိရေကျုံမင်းနဲ့ကျုပ်ဖေအကြောင်းပါကြရောဟုတ်ကဲ့အကြောင်းပါလို့ကိုဝင်ခောက်လာရှိရောကျုပ်ကိုဟုတ်ကဲ့ကျုပ်ကိုကိုဝင်ရှိတော့ကျုံမင်းနဲ့ကျုပ်ဖေမတဲ့ကြဘူးဗျာဟုတ်ကဲ့မတဲ့လို့တခါတည်းရာကျွတ်ပြီးကွဲတာပါဗျာဟုတ်ကဲ့ကွဲတော့ဘေးမချစ်လို့ပြစ်ပေါ်ဟာပဲငါလည်းနောက်ရောက်ကြယူမယ်ဆိုပြီးယူလိုက်ရောဗျာဟုတ်ကဲ့ယူလိုက်လို့များမကြခင်ကျ ကျုပ်လည်းပဲမျက်နာမြင်လာရောဗျာနှလုံးလူမျိုးတဲ့ဗျာဒါဖြင့်ခင်ဗျာကိုရစာနာမည်ဖြောက်နာမည်ပြင်မဲ့ရမယ်ဘယ်လိုပါလိမ့်လုံးညာမောင်ပန်းတုံကြီးအောင်ပါ နော်ကိုရစီကဘာလူမျိုးတော့ကျုပ်ကပန်းမင်းလူမျိုးဟိုပန်းမင်းလူမျိုးအင်္ဂလိပ်သချင်းတစ်ပုဒ်လောက်မထိုးတတ်ဘူးလားအင်္ဂလိပ်သချင်းတော့မတတ်ဘူးကလားသချင်းတော့တတ်တယ်ကလားသချင်းဟုတ်ကဲ့ကလားသချင်းတတ်ရင်သိုးပြကမှာကလားသချင်းအစ်စ်နားထောင်လားအစ်စ်ဘောလားအာ ဗျာခမဗမာလိုအဓိပ္ပာယ်ပြန်တော့ပါတယ်အော်ဒီလိုအလိုက်ကိုထိုးပြမယ်ပြောတာဗျာအော်ဒီအလိုက်လားခမဟိုကလားစကားများနားမလဲတာရှိရင်ကျုပ်လေးအော်မွေးလားဟုတ်ကဲ့ကလားလို့ရှင်မရင်ဘက်နဲ့ခေါ်တော့ရှင်မရင်ဟိုရာကြရာကြဟုတ်ကဲ့ဒါဆိုစက်ကျွေးမင်းကြီးကြာရမင်းနဲ့ဓမ္မလုံးမင်းတက်တယ်ဆိုတော့ဘယ်နဲ့ပြောတော့ခုလိုဖေးလားခံခေါ်လား အမေလေးကျောက်မှာပုံနာစကားနားလဲပဲခင်ဗျာဘွားမိသားမနဲ့ညာခင်ဗျာအော်ခင်ဗျာသလားစကြပါလေမကြည့်ဘူးညာကြည့်နေတာပေါ့ညာကြည့်လို့ကြောက်ပြောကြတာမှာဟောဒီကကလကတ္တာသွားဟမ်ကလကတ္တာဟိုပဲအမိကြီးရဲ့စီလိန်ရဲ့ဟဲကြတာတဲ့ဟမ်လက္ခဏုရဲ့လက္ခဏုဟိုပဲဘုံပိုင်းဘုံပိုင်းဘုံပိုင်းအောက်မှာရနာကြီးဘုံဟမ် ये मद्रास मद्रास मद्रास में अरे मद्रास की हो गए फालतू का की की के लगा मो ए जो जमो सारा अच्छा तैयार जो रे ए जमी जो या मी जो मी मी या मी वा ए समुद्र या पे ले रे को मो जी क्वा ले जा အောက်ကငမနီငါဒီလိုနေပြင်းနေယူရဲတကယ်ငါးတွေခင်ဗျအမှန်တပယုတ်ဒီမှာဟုတ်ကဲ့သူတို့ဗလာကားနေမဲ့ပြီးရောလားဇက်ဇက်ွက်တွေညာပါလေလားဇက်ထုတ်လဲရအာဇက်ကြောင့်မမှတ်မိဘူးလားမှတ်မိတော့မှတ်မိလို့ရှိရင်ပြောပြကြမှာလေ သမီးကခတရန်တဲ့ခတရန်မင်းသားကဟာလီယာတဲ့အင်းစက်ကတူကြောင့်တော့ပညာပင်ပညာပင်ရောပညာပင်တော့သမီးကဖြစ်ပြီးတော့ဖြစ်ပြီးတော့ရာသမီးကဖြစ်တော့ဆရာကြီးကရိပ်နေတယ်အင်းအင်းရိပ်ပြီးတော့ကြောင်ကြောင်ပဲ ဘာမှမကြောင်ဘူးလားဖွင့်ပြီးပြောလိုက်တယ်ဩဖွင့်ပြောလိုက်တယ်ဟုတ်ကဲ့ဟုတ်ကဲ့ဘာမှမကြောင်ဘူးငုတ်တုတ်ကလေးကြီးအဲ့ဒါထိုင်းနေတာထိုင်းနေတာဩကြောက်နေမင်းတို့ငါကြောက်မယ်ပညာသင်လာတာလားတဲ့လင်းချလာတာလားတဲ့အင်းခမဲတော်လာတာပြီးရင်ငါအပြစ်ကလေးနဲ့ကိုတိုက်ကြည့်ကိုပြန်ညပြန်ညအင်းအဲ့ဒီလိုပြောလိုက်တော့ရှင်းစာခင်ကြခွဲသွားတာကလားလုံးငိုချင်းသိကောင်းတာပဲကလားလုံးငိုချင်းဟုတ်ကဲ့ကလားလုံးငိုချင်းမငိုတာဘူးလားငိုပြကြမှာအဲငါနိပနာမုတ်တို့ခုဟမ်မခွဲတယ် 那怪也罢了的人。 လားမင်းသားလေးကဒီလိုပြောတော့ကလားမင်းသမီးလေးကလာပြီပဲကလားမင်းသမီးလေးကလည်းမခွဲနိုင်မခွာရက်ပဲလားဟာဟာမဟုတ်ပါဘူးဒီကတမျိုးပါအော်တမျိုးလားပြသားပါဗျာမင်းသမီးဟာအာอิลวาริมาเลกานาเจตริงานะดารวานดีอิลปาราอันดีอิลลาฮะอิลวารินมานิมานิมาเตอนินะฮะดารวานดีอิลปาราอันดีอิลลาอันนารินาอิลวารินมาจนะอมเลโดตะเชมบราทงมาระวะนะ அரைஸ்வரையா அரைகானையா ஹரி நம்ம ஹரிஸ்வரையா அரைகானியா இன்னும் வாவணும் மேயாக்கோரு அது நாய்க்குன்னு ಇಲ್ಲಿ ಹೊರನ ಮಾಯ್ಕನ್ಯ ಅಂತಾರೆ ನಮ್ಮನ್ನ ಸೇತವು ಯಾಮ್ಸಿ ಸರಿ ಅಂಡಿ ಇಲ್ಲಿ ಊರಂಡ ಕಾಲಗರ ಅಂಡಿ ಇಲ್ಲಿ ಊರಂಡ ಡಬುಳೂರು ಅಂಡಿ ಇಲ್ಲಿ ಊರಂಡ ನಾಜ ಬೇಡ ಗೋಮಲಾ Carino, ini uru makin ambil yang apa tahu si beli ada baru. Carino uru ini, baru uru ini uru ini terende bawa ni ni ngabe yaro. Ari, abah abah abah. ನಾಯಿ ನೆರೆ ಇಲ್ಲಿ ಹೋಗಿ ನಾಲ್ಕು ಹತ್ತೇರಿ ಮೇಲೆ ತಪ್ಪೆಲ್ಲೋದು ಮಾಡಿ ನೋಡ್ತು ಭಾಳ ஒரு வண்டியில் வரல பல ஒரு வண்டியில் ஊர் வந்தா நான் கரிமண்டு இல்லை வாணி யார் வாழ்ந்த அவன் சொன்னானப்பா அவனா அதுவா ஒரு சொல்லு இல்லை ஒரு அக்காமல் ကလမအပူပေါ့ဟာငါကအပူဆိုတာနဲ့ကြည့်ရတာအမဲကြီးပါပဲလေကလမစကားမပြီးတော့အပူပြောတာဆိုအာအပူလားဘာနဲ့ကနာကမ်းလေလေဒီမှာသူမမရှိနော်ဒီမှာနမမရှိဟာဒီမှာလည်းနဲ့သူနာကမ်းဟာကိုကြီးကိုလည်းချင်းအမကလမလာဆိုတဲ့ဘင်္ဂလားကလမကြီးဂျိုနဲ့ဟာအရေအကူကြီးဟာလေ အခုဒီဟိုကဗမာစကားပြန်ပါချင်းဗမာစကားမသိတာရှိရင်မေးဟိုဗမာလူပြောတယ်ဘယ်နဲ့ပြောတော့ဒီမဲ့ဆိုင်မှာတဲ့အာဒီမဆိုင်မှာဒီမဲ့ရှေးတော့ပါတဲ့ဒီမဲ့ရှေးတော့ပါဟုတ်တယ်အာတော့မထမ်းကြပါဟုတ်တယ်လေဒီလိုပြောတာကောင်းပါပဲအသိရင်လေးတာပေါ့အခုဒီမမေဘာခေါ်လဲကိုဒါစမ်းနဲ့အခုဒီနဲ့တားမရရှိလားမရှိဘူးလူမျိုး ကျမအိမ်အလဲလာအောင်မလဲအမနင်းလာအိမ်အလဲလာလို့ရှိရင်မောင်ရံကတိနဲ့မေရံကနာမိုးတော့မှာပဲ ကလမငါစီရင်ကြီးရင်ကြောက်လာပြီဟုတ်ဒီလိုမပြောပါနဲ့ရှင်ကကလမစီရင်ကြီးကြောက်လာတာကလတခုလားတရေလားအဲလေမားလေလို့ရှင်ကလမကဓမ္မစကားနားမလဲပါဘူးအခုရေတခုနှစ်ခုပြင်ပါရှင်ကလမစီရင်ကြီးကြောက်လာတယ်ဆိုတော့ကလလည်းလူပဲရှင်လူကဗရမလည်းလူပဲလူကဒီတပ်ပင်ကမြတ်စွာဘုရားပြောမြတ်သူဟာဓမ္မစကားမတတ်လို့ပါတယ်ဓမ္မကတိကကလမတို့